ခန်းကြီး120အငယ်1မှ4အကျွန်ုပ်သည်ဆင်းရဲခံရသောအခါသာရဖျားကိုအဟိ၍သာရဖျားသည်နားထောင်တော်မူ၏အိုသာရဖျားအကျွန်ုပ်အသက်ကိုတစ္ဆာမရှိသောနှုတ်မှ၎င်းလှည့်စားတတ်သောရှာမှ၎င်းကယ်နှုတ်တော်မူပါအိုလှည့်စားတတ်သောရှာတင်းသည်အဘယ်ကျေးဇူးရှိသနည်းအဘယ်အကျိုးကိုခံရသနည်း အာကြီးသောသူ၏ထက်သောမြားကဲ့သို့၎င်းယတံတက်သားမိခဲကဲ့သို့၎င်းဖြစ်ပါ၏အငယ်9မှ9ငါသည်မေရှက်ပြည်၌တီးခို၍ကေဒါတဲ၌နေရသည့်အရာမှာအမင်္ဂလာရှိ၏ငြိမ်သက်ခြင်းကိုမုံသောသူတို့နှင့်အတူငါဝိညာဉ်သည်ကြာမြင့်စွာနေရပါသည်တကားငါသည်ငြိမ်သက်ခြင်းဘက်မှနေ၏ငါပြောလင်မူကား သူတို့သည်စစ်တိုက်ခြင်းငှါအလိုရှိကြ၏။